ရောက်လာပြီဆိုတော့အမိမိတို့တက်တောင်တက်တာအရိယာပုဂ္ဂလေးကိုရွေးချယ်ပြီးတော့အရင်ဆုံးဒါတရားနှလုံးသွင်းမှုပြင်ဆင်ကြရမှာဖြစ်တဲ့အရိယာပုဂ္ဂလေးပြင်ဆင်ပြင်ဆင်ပြီးတဲ့အခါကျတော့ဦးဇင်းတို့ဒီနေ့တော့ဒီဓကမထံကိုပဲအာနာပါနာကိုအခြေခံပြီးတော့ဆက်ပြီးတော့ပြောသွားမယ်တိုးတော့ဘယ်ပိုင်းလေးကိုတိုးပြီးတော့ပြောမလဲဆိုတော့အကယ်၍ဓာတ်ကြီးလေးပါးကို သဘောတရား12မျိုးကိုအစဉ်တိုင်းလည်းရှုပွားသုံးသပ်နိုင်ပြီးအဲဓာကြီး၄ပါးကိုအစဉ်အတိုင်းကုဏပထဝီဓာတ်မာကျန်လေးပြောချောဖို့ကိုကြည့်ပြီးတော့ပထဝီဓာတ်ယောစီဖွဲ့စည်းကိုကြည့်ပြီးတော့အာဘောဓာတ်ဘိုးအေးကိုကြည့်ပြီးတော့တေဇောဓာတ်ထောက်တွန်းကိုကြည့်ပြီးဝါယောဓာတ်လို့ဒီလိုဓာတ်ကြီး၄ပါးကိုအစဉ်တိုင်းရှုတတ်တဲ့သူတော်ကောင်းတယောက်အတွက်မိမိရဲ့ခန္ဓာကိုယ်မှာတခါတည်းစိုက်ပြီးဓာတ်တိဓာတ်ကြီး၄ပါးကိုပဲဆက်ရှုလိုက်ရုပ်ကလပ်ဒီမြင်ရတဲ့ဥပ္ပဇ္ဇရာသမာဓိကိုစိုက်မယ်ရေကရုံးဗန်လုံးမန်လုံးကဲ့သို့မိမိခန္ဓာကိုယ်ကြီးကိုတွေးလာမယ်အဲ့ကိုဆက်ပြီးရှုတဲ့အခါမှာ ယုတ်ကလတွေကိုမြင်တဲ့အပိုင်းတော့ရအောင်ဦးဇင်းတို့ခက်ဖြည်းဖြည်းလေးပြောသွားမှာပါအဲ့တော့တို့တက္ကကြီးတွေတက္ကမကြီးတွေကအဲ့ဒါတက်တောင်တက်တာရိယာပုတ်ကလေးကိုယူပြီးတော့အကယ်၍အဲရှုထားတဲ့ရှုအားလေးလေးကောင်းလို့ရှိရင်ဦးဇင်းပြောတဲ့အတိုင်းလေးနောက်ကနေလိုက်ပြီးတော့ခက်ဖြည်းဖြည်းလေးနှလုံးသွင်းသွားရင်ဒါရဲ့အကြောင်းအတိတ်ကအကြောင်းလေးတွေလည်းပြည့်စုံခဲ့မယ်ဆိုရင်အယုတ်ကလတွေမြင်တဲ့အထိပေါ့တဏှိတိကနာပြိုတဲ့အထိတော့တို့တက္ကကြီးတက္ကမကြီးတွေဒါရောက်နိုင်တာပေါ့အဲ့လောက်ကလေးရောက်အောင်ဦးဇင်းဒီနေ့တော့ အဲ့ဒါရှုခွက်ပိုင်းလေးကိုတခါလေးဆက်ပြီးတော့ပြောသွားမယ်เนาะကဲအဲ့တော့တတောင်တတာရိယာပုဂ္ဂလိကိုဒါကလေးရွေးချယ်ပြီးပြီဆိုလို့ချင်းဥစွာပရမတော်စိတ်ကလေးတော်တော်လေးငြိမ်သွားသည့်တိုင်အောင်ပေါ့2မိနစ်3မိနစ်လောက်သုံးမလို့4မိနစ်5မိနစ်စသည်အပြင်လိုအချိန်ခတ်တူတူလေးတော့ဝင်လေထွက်လေလေးကိုစပြီးမှတ်လိုက်ကြရအောင် အဲ့တော့ဝင်လေထွက်လေလေးကိုတော့နာသီဝါနဲ့အထက်ပိုင်းခန္ဓာကိုယ်လေးကိုဖြောင်းဖြောင်းထားပြီးနာသီဝါနဲ့အထက်နှုတ်ခမ်းများနေရာလေးလောက်မှာပဲတတိလေးကပ်တတိလေးကပ်ပြီးတော့မျက်လုံးလေးကိုမေးဝင်လေထွက်လေလေးကိုအာယုံပြုတာအောင်ပြုတာရင်မိမိကအသက်ရှူနေတာနဲ့အများဝင်လေထွက်လေလေးကိုသွားပြီးတော့တွေ့မယ်ဝင်လေထွက်လေလေးကိုတွေ့နော်ဝင်လေထွက်လေလေးပေါ်မှာတကားလေးတတိလေးကပ်ပြီးတော့5မိနစ်လောက်1မိနစ်2မိနစ်3မိနစ်4မိနစ်5မိနစ်လောက်ကလေးဝင်လေထွက်လေလေးကိုဥစွာပထမနှလုံးသွင်းကြရအောင် အဲ9မိနစ်လောက်လေးကြာမှရှေ့ကိုတဆင့်တက်ပြီးတော့ဓာတ်ဓာတ်သဘောတရားတွေကိုဒါဆင်ရင်သုံးသပ်ကြရအောင်အခုတော့9မိနစ်လောက်ဝင်ရထွက်လေးလေးကိုကြိုးစားပြီးတော့ဒါမှန်သားရင်းနဲ့ပွားများလိုက်ကြအောင်စို့ မိစိတ်ကလေးကိုဘေးကိုမရောက်စေနဲ့ဝင်လေထွက်လေအာယုံလေးပေါ်မှာပဲစိတ်လေးကိုကြိုးစားပြီးတော့ဒါတင်ထားမယ်ဝင်လေထွက်လေအာယုံလေးကိုလွတ်မသွားစေနဲ့အခုလိုလေးဝင်လေထွက်လေကိုတော်တော်လေးမှတ်လိုက်တဲ့အခါ စီကလေးကဝင်လေထွက်လေလေးပေါ်မှာတော်တော်လေးငြိမ်းလာပြီတမာတိဖြစ်လာပြီဆိုရင်တပြေးပြေးနဲ့အဲစီထဲမှာလည်းအေးချမ်းလာတယ်လူစီလေးထဲမှာအေးချမ်းလာတယ်ဘေးကအတွေးစားတွေလည်းပဲနေလာပြီဝင်လေထွက်လေအာယုံလေးပေါ်မှာစိတ်ကငြိမ်းနေပြီဆိုခင်ခုလို9မိနစ်လောက်ကလေး ဝါမြလိုက်လို့စိတ်ကတော်တော်လေးငြိမ့်နေပြီဆိုတဲ့သူတော်ကောင်းသည်တက္ကမထံကို ပြောင်းပြီးတော့ဒါရှုလို့ရပြီအဲ့တော့တက္ကမထံကိုစပြီးတော့ရှုတော့မယ်ဆိုရင်ဓာတ်ကြီး၄ပါးရဲ့သဘောတရား၁၂မျိုးအစဉ်တိုင်းလေးမိမိက ဒါနှလုံးသွင်းမယ်အရင်ဆုံးတော့သဘောတရား12မျိုးလုံးကိုအာရုံယူပြီးတော့နှလုံးသွင်းရမယ်ပထဝီဓာတ်ကစမယ်မာမှုသဘောမာမှုတင်ကြတဲ့နေရာလေးကိုကိုယ်ကစပြီးအာရုံယူအောင်ယူပြီးတော့ရှုတတ်တဲ့ရှုနေကြသူတော်ကောင်းဖြစ်ခင်လောလောကူကူနဲ့အဲမာမှုထင်ရှားတဲ့နေရာဆိုကြပါစို့သွားနှစ်ခုလေးခက်တင်းတင်းလေးကြိတ်ထားလို့ရှင် မာနေတာထင်ရှားတယ်အဲထင်ရှားတဲ့နေရာလေးကိုအောင်စူးစိုက်ပြီးမာတယ်မာတယ်လို့ရှုလိုက်ရင် တပြေးပြေးနဲ့အဲ့ဒါခန္ဓာကိုယ်တစ်ခုလုံးအာဥကောင်းများသည့်ခြေရတိုင်အောင်မာမူလေးတင်ကြတယ်အမာမူလေးတင်ကြအဲ့မာမူလေးကိုတော့ရောက်မာတယ်မာတယ်မာတယ်တနည်းအားဖြင့်မာမှုသဘောမာမှုသဘောပွားများလိုက်တာအိုးဥကောင်းကနေခြေပြတိုင်အောင်ဘယ်နေရာပဲကြည်ကြည်မာမှုသဘောလေးတင်ကြပြီအဲတင်ကြပြီတော့နောက်တစ်လုံးပြောင်းယူမယ်ကျမ်းမှုသဘော ရမှုသဘောလဲတင်ကြတဲ့နေရာလေးကနေစပြီးတော့အောင်ယူပြီးရှုမယ်ရှုနေကြသူတော်ကောင်းဖြစ်ခဲ့ရင်တော့ကျမ်းမှုသဘောကလောလောကူကူနဲ့တင်ကြတယ်ကိုအောင်ယူနေကြနေရာလေးကအကယ်၍မြန်ရှားလေးနဲ့သွားထိတ်ကိုလှမ်းလှမ်းပြီးချစ်ကြည့်လို့အဲ့မှာကျန်းတဲ့သဘောလေးတင်ကြရင်အဲ့ကျန်းတဲ့နေရာလေးကနေပြီးတော့တောက်လျှောက်ကျန်းနေကျန်းမှုသဘောကျန်းမှုသဘောပွားများလိုက်မကြခင်မှာပဲကျန်းမှုသဘောကခန္ဓာကိုယ်တစ်ခုလုံးမှာထင်ရှားလာတယ် အိုးဦးကောင်းဇံပြမသည်ခြေပြားတိုင်အောင်အာမကျမ်းမှုသဘောလေးကထင်ရှားနေကျမ်းနေထင်ရှားနေထင်ရှားတဲ့အတိုင်းနေဆက်လက်ပြီးတော့ပွားများရတယ်ကျမ်းမှုသဘောကျမ်းမှုသဘောအဲ့လိုဆိုတပြေးပြေးနဲ့ကျမ်းမှုသဘောလေးထင်ရှားလာတယ်ဒါဆိုလို့ကြီးအဲ့မာမှုသဘောနဲ့ကျမ်းမှုသဘောရရင်အဲလေးမှုသဘောလေးကိုဆက်ရှုအဲလေးမှုသဘောလေးကိုရတဲ့သူတော်ကောင်းကမိမိလေးမှုထင်ရှားတဲ့နေရာပေါ့ဥပမာဆိုကြပါစို့ တင်မလိုနေရာမျိုးလေးကလေးမှုတင်ရမယ်သို့မဟုတ်ဘောင်လေးကိုလက်ကလေးနဲ့ဖိကြည့်လိုက်လို့အနေရာလေးကလေးမှုတင်ရတင်ရတဲ့နေရာလေးကလည်းလေးတယ်လေးတယ်ရှုတင်ကြလာပြီးယူလဲယူနေကြပြင်ခန္ဓာကိုယ်တစ်ခုလုံးကိုတကားရဲဟိုးဥကောင်းဆံပြမှသည်ခြေပြတိုင်အောင်အလေးမှုသဘောလေးကိုတော့ရှောက်ရှုသွားတယ်။အခုလိုရှုနေတဲ့အချိန်မှာတော့ကိုကလေးမှုကိုမထင်မရှားထင်ရှားကိုညံထဲမှာမထင်ရှားမချင်းတော့မထင်မရှား ထင်ရှားသည့်တိုင်အောင်တော့ဒါစူးစမ်းပြီးတော့ရှုရတယ်ထင်ရှားမှုတူပါလေမထင်ရှားသေးရင်ပြောင်းမရှုနဲ့ထင်ရှားပြီဆိုတော့အဲ့ဒါမာမှုသဘောကြမ်းမှုသဘောလေးမှုသဘောဒါလေးကိုဖြည်းဖြည်းချင်းရှုနေရတယ် ခုလိုပထဝီဓာတ်ကမာမှုသဘောကြမ်းမှုသဘောလေးမှုသဘောကိုတော်တော်လေးအားရအောင်ရှုနိုင်ပြီဆိုတဲ့သူတော်ကောင်းတယောက်ကပြော့မှုသဘောဒါတဆင့်တိုးပြီးရှုမယ်ပြော့မှုသဘောမိမိခန္ဓာကိုပြော့မှုထင်ရှားတဲ့နေရာလေးကိုတော့ဥစွာပထမအာယုံယူရတယ်တော့ပြော့တာမိမိကဆိုကြပါစို့အတွင်းနှုတ်ခမ်းသားလေးကိုရှာနေထိုးကြည့်လို့ပြော့နေတယ်ဆိုရင် အဲပြောမှုတင်ရတဲ့နေရာလေးမှာပြောမှုသဘောပြောမှုသဘောလို့ဒီလိုလေးဝါများလိုက်တပြည့်ပြည့်ခန္ဓာကိုယ်တစ်ခုလုံးတင်ရလာမယ်အထင်ရလာလို့ကျင်တယ်ဟိုဥကောင်းဆံပြမှာဒီခြေပြတိုင်အောင်ပြောမှုသဘောကိုတော့ရောက်ညံထဲမှာထင်ရှားသည့်တိုင်အောင်တော့ရှုရတယ်ထင်ရှားပြီမထင်ရှားသေးရင်တော့ဖြည်းဖြည်းချင်းနှလုံးသွင်းနေအချိန်ဒီချိန်မှာတော့အချိန်ယူရတယ်ပြောမှုသဘောလေးကိုဖြည်းဖြည်းချင်းဆင်ခြင်းဖြည်းဖြည်းချင်းဆင်ခြင်း ပြောမှုသဘောပြောမှုသဘောခန္ဓာကိုယ်တစ်ခုလုံးဥကောင်းဆံများမှသည်ခြေပြားတိုင်အောင်ပြောမှုသဘောကိုဆင်ခြင်ပြောမှုသဘောပြောမှုသဘောအာရပြီခြေနဲ့ပြီိုးဥကောင်းဆံပြမှသည်ခြေပြတိုင်အောင်ဇနီးအားဖြင့်ကြည်တန်ကြည်တန်ပြုတ်မှုတွေထင်ရှားနေပြီဒါဆိုရင်တော့တဆင့်တက်ပြီးနောက်တစ်လုံးပြောင်းမယ်ချောမှုသဘော ။အော်ချောမှုသဘောလေးကိုရှိမယ်ဆိုတဲ့တော်တော်ကောင်းလည်းမိမိခန္ဓာကိုချောမှုထင်ရှားတဲ့နေရာလေးကအစာရှုမယ်။အကယ်၍တော်တော်လေးရှုအားကောင်းနေတဲ့တော်တော်ကောင်းဖြစ်ခဲ့ရင်တော့လေအဲရှုချောမှုလေးကအဲလွယ်လွယ်ကူကူနဲ့ထင်ရှားလာတယ်။အကယ်၍ဒီရန်ကြီးညံထဲမှာမထင်ရှားသေးဘူးဆိုရင်တော့စပြီးတော့ချောမှုထင်ရှားတဲ့နေရာလေးကို ပြန်ပြီးတော့အာရုံယူရတယ်။ဥမာနှုတ်ခမ်းလေးကိုသတို့လေးဆိုရှာလေးနဲ့ပို့ကြည့်လို့ချင်းချောနေတယ် အဲ့ဒါဒီအဲ့ညာလေးကိုချောတာလေးကိုထိရှားသွားပြီဆိုတော့မချောမှုသဘောချောမှုသဘောချောမှုသဘောဒီလိုလေးပွားများဒီလိုလေးပွားများမှုအကောင်လိုက်ခန္ဓာကိုယ်တစ်ခုလုံးဥကောင်းဇံပြားကနေခြေပြားတိုင်အောင်ဗနရားပဲကြည့်လိုက်ကြည့်လိုက်ချောမှုသဘောလေးကထင်ရှားနေချောမှုသဘောလေးထင်ရှားနေပြီညနေမှမထင်ရှားသေးရင်တော့ပြေးပြေးချင်းပွားများနေရတယ်အချိန်နဲ့ပြီးရတယ်ချောမှုသဘောလေးကိုတခါလေး တင်ကြတဲ့နေရာလေးကစပြီးချောမှုသဘောချောမှုသဘောချောမှုသဘောပွားများလိုက်တာဒေါ်လေးပွားများလေးကောင်းလာရင်ခန္ဓာကိုယ်တစ်ခုလုံးကိုတင်ရှားသွားပြီဥကောင်းဇံပြားမှဒီခြေပြားတိုင်အောင်ဗနရားပဲကြည်ကြည်ချောမှုသဘောလေးတင်ရှားအဲလိုချောမှုသဘောလေးတင်ရှားပြီဆိုတဲ့သူတော်ကောင်းတယောက်ကတဆင့်တက်ပြီးတော့ပြော့မှုသဘောချောမှုသဘောပြီးတဲ့အခါပေါ့မှုသဘောကိုပြန်ရှုရတယ်။ဟောပေါ့မှုသဘောကိုရှုခြင်းနဲ့သူတော်ကောင်းတရား မိမိခန္ဓာကိုပေါ့မှုထင်ကြတဲ့နေရာလေးကိုလှမ်းအာရုံယူပြီးတော့စာယူလောလောနဲ့ပေါ့မှုသဘောလေးထင်ရှားလာမယ်အကယ်၍ပေါ့မှုကလောလောနဲ့မထင်ရှားရင်တော့ထင်ရှားတဲ့နေရာလေးကို ပြန်စပြီးတော့ကြည်အဲ့တော့မိမိကဆိုကြပါလို့ရှေ့ကလက်ကလေးတစ်ဘက်ကိုမြောက်ကြည့်တော့အဲ့မြောက်တဲ့နေရာလေးမှာပေါ်လာထင်ရှားခဲ့တယ်ဆိုရင်အဲ့ပေါ့မှုနေရာလေးကိုတော့ပြန်ပြန်စထင်ရှားတဲ့နေရာလေးကိုအာရုံယူအာရုံယူပြီးတဲ့အခါထင်ရှားပြီဆိုရင်တောက်ချောက်ကလေးပွားများနေမယ် ပေါ်မှုသဘောပေါ်မှုသဘောပေါ်မှုသဘောအပေါ်မှုလေးကတော်တော်လေးထင်ရှားလာတယ်ထင်ရှားလာရင်ဆက်ပြီးပွားများလိုက်တာခန္ဓာကိုယ်တစ်ခုလုံးဘယ်နေရာကြီးကြီးပေါ်နေတဲ့သဘောလေးထင်ရှားတယ်ဟိုးဥကောင်းဇံပြားကနေခြေပြားတိုင်းအောင်ဘယ်နေရာပဲကြည့်တယ်ကြည့်တယ်ပေါ်မှုသဘောလေးထင်ရှားတယ်ဟောထင်ရှားလို့ရှိရင်အဲ့ဒါ ပြောမှုသဘောချောမှုသဘောပေါ့မှုသဘောဒီသုံးခုကိုတောက်လျှောက်ပြီးဟိုးဦးကောင်းစံပြမှလေးခြေပြားတိုင်အောင်ပွားများပြီးတော့ ခုလိုရပြီပြောမှုသောချောမှုသောပေါ်မှုသောမရရင်အဲ့ဒီပထဝီဓာတ်ကမာမှုကြမ်းမှုလေးမှုပြောမှုချောမှုပေါ်မှုဒီလုံးကိုဆင်ခြင်လိုက်ရင်ခန္ဓာကိုယ်ခြေသွန်းကောင်းဆုံးဒီလုံးကိုဆင်ခြင်လိုက်ရင်ခန္ဓာကိုယ်ခြေသွန်းကောင်းဆုံးရပြီဆိုတဲ့သူတော်ကောင်းတရား ရှေ့ကိုတဆင်းတက်မင်းအာဘောဓကိုသွားမင်းဟောအာဘောဓကယူစည်းမှုသဘောလေးစရှုမင်းအဲ့တော့ခန္ဓာကိုယ်မှာယူစည်းတဲ့နေရာလေးကစပြီးတော့ယူစည်းမှုသဘောကိုပွားများမင်းအပွားများနေကြသူတော်ကောင်းတယောက်ဖြစ်ခဲ့ရင်တော့လွယ်လွယ်ကူကူနဲ့ညံနဲ့မှထင်ရှားမင်းဂရုမထင်ရှားတဲ့ပုဂ္ဂိုလ်ဖြစ်ရင်တော့ယူစည်းမှုထင်ရှားတဲ့ခံတွင်းလိုလိုနေရာမျိုးကိုလှမ်းအာယုံယူမင်းတရွေတွေယူစည်းနေတာကို တွေ့မင်း တွေ့ရင်အဲ့ဒီယုံစည်းမှုလေးကိုအာယုံပြုပြီးတော့ယုံစည်းမှုသဘောယုံစည်းမှုသဘောပွားများမယ်ပွားများရင်ပွားများရင်တဖြည်းဖြည်းယုံစည်းမှုသဘောထင်ရှားလာမယ်ခန္ဓာကိုယ်ခြေဆုံးကောင်းဆုံးထင်ရှားလာတယ်။အိုးဥကောင်းကနေခြေပြတိုင်အောင်ယုံစည်းမှုသဘောလေးထင်ရှားနေတက္ကတက္ကပွားများမယ်အချိန်လေးပြီးမယ်ယုံစည်းမှုသဘောလေးကိုတော့ရှောင်းမိမိခန္ဓာကိုယ်မှာစိုက်ပြီးတော့ပွားများနေမယ်။ ဟိုရိုစီးစမိုးလေးထင်ရှားနေဆိုရင်နောက်တစ်ခုပြောင်းပြီးရှုမင်းဖွဲ့စည်းမှုတဘောဟောဖွဲ့စည်းမှုတဘောကိုရှုမင်းဆိုရင်ဖွဲ့စည်းမှုတဘောကိုစပြီးနှလုံးသွင်းလိုက်တာနဲ့အဲလောလောကူကူနဲ့ညံနဲ့မှာခန္ဓာကိုယ်တစ်ခုလုံးကိုဖွဲ့စည်းမှုလေးထင်ရှားသွားတဲ့သူတော်ကောင်းမျိုးလေးရှိနိုင်တယ်မထင်ရှားရင်တော့ထင်ရှားတဲ့နေရာလေးကိုစပြီးတော့ပြန်အာရုံယူရတယ်အဲ့တော့ဖွဲ့စည်းမှုကိုရှုကျင်တဲ့သူတော်ကောင်းတယောက်ကစစအာရုံယူမယ်ဆိုမိမိ လက်ကိုတစ်ဖက်လက်တစ်ဖက်ကလေးနဲ့ပြန်ပြီးတော့ဖြစ်ကြည့်တာခက်တင်းလေးနေဖြစ်အေးအေးကလေးဖြစ်သွားရင်ဒီမှာလည်းဖွဲ့စည်းနေတာလေးထင်ရှားတယ်ထင်ရှားရင်အဲ့ထင်ရှားတဲ့နေရာလေးကစာမီဖွဲ့စည်းမှုသဘောလေးကိုတောက်လျှောက်နှလုံးသွင်းနေဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘောတော့ကြောင့်နှလုံးသွင်းနေတပြည့်ပြည့်နဲ့ကလည်းတင်ရှားလာတယ်တင်ရှားလာတဲ့နေရာကိုချက်ချက်ယူလိုက်တာခန္ဓာကိုယ်တစ်ခုလုံးဖွဲ့စည်းမှုတွေကတင်ရှားတင်ရှားရင်ဟိုဥကောင်းကနေခြေပြားတိုင်အောင်လှမ်းပြီးတော့ ဉာဏ်နဲ့ဆင်ခြင်ကြည့်လိုက်ဖွဲ့စည်းမှုတွေထင်ရှားတယ်။အော်တင်ရပြီဆိုရင်ဖြည်းဖြည်းချင်းနဲ့အချိန်ပေးပြီးတော့ထင်ရှားမှုကိုယုံကြည်မှုကိုထင်ရှားအောင်စက်ကစက်ကရှုနေရတယ်။ရပြီဆိုတဲ့သူတော်ကောင်းကဖွဲ့စည်းမှုလည်းရတယ်ယူစည်းမှုလည်းရတယ်။ဟောအာဘောဓာ ပြီးတဲ့အခါအချိန်လေးပြီးပြီးတော့အဲ့ဒီမျိုးစည်းမှုနဲ့ဖွဲ့စည်းမှုကိုထပ်ခါထပ်ခါလေးရှုနေမယ် ရပြီဆိုတဲ့သူတော်ကောင်းကနောက်တတစ်ခုကိုပြောင်းမယ်ဒီဇောတံပူမှုသဘောအပူမှုသဘောလေးဆိုပြီးတော့ညနေကဆင်ញင်လိုက်တာနဲ့လိုလိုကူကူနဲ့လေးပူမှုသဘောကထင်ရှားပြီးတော့ခန္ဓာကိုယ်တစ်ခုလုံးမှာပူမှုသဘောကိုထင်ရှားတတ်နေပြီညနေမှာထင်ရှားရှားနဲ့ရှုပ်ပွားသုံးသပ်နေနိုင်နေအကြိအဲ့လိုမရဘူးဆိုရင်တော့ပူမှုထင်ရှားတဲ့နေရာကိုပြန်ဆိုင်ရှု ခြေထောက်နှစ်ဖက်ထပ်ထားမယ်သို့မဟုတ်လက်ကလေးကိုပေါင်ပေါ်တင်ထားတဲ့အခါပူနေမယ်နှွေးနေမယ်အဲပူမှုတင်ရတဲ့နေရာလေးကပူတယ်ပူတယ်ပူမှုသဘောပူမှုသဘောလို့ဝါမြမယ်ဝါမြရင်လည်းလောလောကူကူနဲ့ပူမှုသဘောကတင်ရလာရင်ခန္ဓာကိုယ်ခြေသုံးကောင်းဆုံးနေရာလေးခြေရှုလိုက်တာဟိုးဦးကောင်းကနေခြေပြားတိုင်အောင်ဗနရားကြီးကြီးပူမှုသဘောလေးတင်ချနေ ပုံမူသဘောလေးတင်ရအောင်ရှုတယ်ပုံမူသဘောပုံမူသဘောအချိန်လေးပြီးပြီးတော့ရှုမယ်ပုံမူသဘောပုံမူသဘောပုံမူသဘောပုံသဘောလေးကထင်ရှားနေတယ်ဟိုးဥကောင်းစမ်းပြနေခြေပြတန်အောင် ပုံမူသဘောလေးကိုတောက်လျှောက်ရှုနေမယ် ဒေါ်လေးပူမှုသဘောလေးကထင်ရှားလာတယ်ဆိုရင်အေးမှုသဘောကိုပြောင်းရှုမယ်အဲအေးမှုသဘောကိုညာနဲ့ဆင်ခြင်လိုက်တာနဲ့တန်းပြီးတော့ခန္ဓာကိုယ်တစ်ခုလုံးခြေဆုံးကောင်းဆုံးထင်ရှားသွားတာယောဂီသူတော်ကောင်းလေးရှိနိုင်တယ်အဲလိုမိမိညာနဲ့မှမထင်ရှားသေးဘူးဆိုရင်အဲ့ဒီအေးမှုသဘောလေးထင်ရှားတဲ့နေရာအာယုံယူမယ်ဥပမာနာသီဝါလေးကိုတတိလေးကအသက်ကိုရှူသွင်းလိုက်ရင်လည်းဝင်လေးလေးကအေးကလေးဖြစ်သွားမယ်။အဲဒီမှာအေးမှုသဘောလေးထင်ရှားရင်အေးတဲ့နေရာလေးကစားပြီးတော့ အေးမှုသဘောကိုရှုမယ်အေးမှုသဘောအေးမှုသဘောဟောပေါင်းများလိုက်တာတပြေးပြေးနဲ့တင်ကြလာတယ်တင်ကြလာတဲ့နေရာလေးကိုချဲ့ယူမယ်ခန္ဓာကိုခြေဆုံးကောင်းဆုံးဟိုဥကောင်းကနေခြေပြားတိုက်အောင်ဗနေဟာရှုရှုအေးမှုသဘောလေးတင်ရှားအေးမှုသဘောလေးကိုတင်ရှားနေတက်ကတက်ကပွားများမယ်အာရအောင်အေးမှုသဘောအေးမှုသဘောအေးမှုသဘော တော်လေးတင်ကြနေပြီဆိုတဲ့သူတော်ကောင်းတယောက်ကဘုံမှုသဘောခြေသုံးကောင်းဆုံးအေးမှုသဘောခြေသုံးကောင်းဆုံးဥပေါင်းဆံပြမသည့်ခြေများတိုင်အောင်ဘုံမှုသဘောလေးကိုရှုလိုက်အေးမှုသဘောလေးကိုရှုလိုက်ပထဝတေသောဒံဘုံမှုသဘောလေးကိုရှုလိုက်အေးမှုသဘောလေးကိုရှုလိုက်တေသောဒံရပြီဆိုတဲ့သူတော်ကောင်းတယောက်နောက်တစ်ခုကိုကြောင်းရှုမယ် ဝါယောတံဝါယောတကတွန်းကန်မှုနဲ့ထောက်ကန်မှုတွန်းကန်မှုကိုရှုကျင်တဲ့တော်ကောင်းတယောက်ကတွန်းကန်မှုကိုဆင်ញင်လိုက်တာနဲ့ခန္ဓာကိုယ်တစ်ခုလုံးတွန်းကန်မှုတွေကထင်ရှားနေတတ်တယ်အကြေချိုးချိုးယောဂီတွေမှာမထင်ရှားဘူးဆိုရင်အထင်ရှားတဲ့နေရာလေးကိုစပြီးအာယုံယူကြည့်ဥကောင်းလက်ကောင်းလေးကိုအာအာယုံယူပြီးတော့တက်ကိုပြင်းပြင်းလေးရှင် ဝင်လေးလေးကလာလာတွန်းနေတာတွေ့တယ်အဲအဲ့မှာတွန်းမှုလေးတင်ကြရင်တွန်းကန်မှုသဘောတွန်းကန်မှုသဘောတောက်လျှောက်ပွားပွားများရင်တပြီးပြီးနဲ့လောလောကူကူနဲ့ခန္ဓာကိုယ်တစ်ခုလုံးကိုတင်ကြလာလိမ့်မယ်ခန္ဓာကိုယ်တစ်ခုလုံးကိုတင်ကြလာရင်ခြေသုံးကောင်းဆုံးဥကောင်းဆံများမှသည်ခြေပြားတိုင်အောင်တွန်းမှုသဘောလေးကိုတစ်ဆိုင်ရမှနဲ့ရှုနေမယ်အချိန်လေးပြီးမယ်ချိန်ပြီးပြီးဖြည်းဖြည်းတွန်းမှုသဘောလေးကိုရှုနေမယ် ဉာဏ်ထဲမှာတွန်းမှုသဘောလေးကိုတောက်လျှောက်လေးရှုနေမယ်တွန်းမှုလေးကတော်တော်လေးထင်ရှားနေပြီနောက်တစ်ခုပြောင်းယူမယ်ထောက်ကံမှုသဘောထောက်ကံမှုသဘောဒီမိမိခန္ဓာကိုယ်လေးမှာ ဆင်ញင်လိုက်တာနဲ့တချို့တချို့ယောဂီသူတော်ကောင်းတွေမှာခြေတုံးကောင်းဆုံးထောက်ခံမှုသဘောလေးကတင်ရှားလာတတ်တယ်။ဘယ်မတင်ရှားရင်လည်းမိမိစားမိရှုခဲ့တဲ့အတိုင်းခန္ဓာကိုယ်လေးကိုဘယ်ညာရင့်ကျင်လို့ဘေးကိုလဲမကျော်သွားအောင်တစ်ဖက်ကနေပြီးတော့ထောက်ခံထားတဲ့သဘောလေးကိုဉာဏ်နဲ့ဆင်ញင်ပြီးတော့ထောက်ခံမှုသဘောလေးကိုပွားများမယ်။ထောက်ခံမှုသဘော ထောက်ခံမှုသဘောထောက်ခံမှုသဘောဟောဆင်ញင်လိုက်တာထောက်ခံမှုသဘောလေးရတယ်တကားလည်းတင်ရှားလာပြီဆိုရင် နေရာလေးကိုချက်ပြီးခန္ဓာကိုယ်ခြေသုံးကောင်းဆုံးတခါတည်းနေရာကိုချက်ပြီးရှုလိုက်တာဟိုးဥကောင်းဇံများကနေခြေပြတိုင်အောင်ဗနေရာပြင်ကြည့်ကြည့်ထောက်ခံမှုသဘောလေးထင်ရှားနေပြီထင်ရှားနေပြီဆိုရင်ပြန်ပြီးတော့အချိန်လေးပြီးပြီးတော့ထောက်ခံမှုသဘော ထောက်ခံမှုသဘောဆက်ရှုမယ်တပည့်ပြည့်နဲ့ထောက်ခံမှုသဘောလေးကထင်ရှားနေတယ်ထင်ရှားနေရင် ဒုမှုသဘောကိုရှုလိုက်ထောက်ခံမှုသဘောကိုရှုလိုက်ဝါယောဓာတ်ဒုမှုသဘောကိုရှုလိုက်ထောက်ခံမှုသဘောကိုရှုလိုက်ဝါယောဓာတ်ရပြီဆိုရင်အကုန်လုံးကိုချုံမိရှုမယ်ဉာဏ်ကိုမိမိခန္ဓာကိုဟိုးအထက်စီးလေးကနေလူတယောက်ထိုင်နေတာကို နောက်ကနေပြီးတော့မတ်တက်ရပြီးကြည်တယ်လို့ကိုဥကောင်းဂုံးလောက်ကနေဖြိုးပြီးတော့ကိုခန္ဓာကိုယ်ကိုစိုက်ပြီးဉာဏ်လေးနဲ့ကြည်ထားမယ်ပြီးတော့ မာမှုသဘောကိုတစ်ချက်ရှုချမ်းမှုသဘောလေးမှုသဘောအတုမဟုတ်လို့ရှင်ပြော့မှုသဘောချောမှုသဘောပေါ်မှုသဘောသင်ကြပြီဆိုပထဝီဓာတ်ဒါကယူစည်းမှုသဘောမိခန္ဓာကိုယ်ကိုအပေါ်ကနေစီးပြီးခြုံပြီးကြည့်ထားမယ် ယိုစီးမှုသဘောဖွဲ့စည်းမှုသဘောအာဘောဓပူမှုသဘောအေးမှုသဘောတေဇောဓထောက်ကံမှုသဘောတွန်းကံမှုသဘောဝါယောဓဖြည်းဖြည်းချင်းတကြီးလေးပါအတိုင်းရှုတော်မူ ထဝီဓာတ်ကိုစရှုမယ်ဆိုမာကျန်လေး၃ခုထင်ရှားသလားမာမှုတဘောထင်ရှားရင်လည်းမာကျန်လေး၃ခုလောက်ပဲမာကျန်လေးမာမှုတဘောကျမ်းမှုတဘောလေးမှုတဘောပထဝီဓာတ်ခေမာကျန်လေးပဲထင်ရှားတဲ့ပုဂ္ဂိုလ်ကပျော်ချောပေါ်ကိုပြန်မကြည့်နဲ့ပျော်ချောပေါ်ပဲထင်ရှားနေတဲ့သူတော်ကောင်းဖြစ်ရင်လည်းမာကျန်လေးကိုပြန်မကြည့်နဲ့သူတော်ပထဝီဓာတ်လို့ပါများလား ယူစည်းမှုနဲ့ဖွဲ့စည်းမှုမှာဘယ်တာထင်ရှားလဲတုံးနဲ့တူမတူနိုင်ဘူးယူစည်းမှုထင်ရှားတဲ့ပုံကောလည်းယူစည်းမှုတစ်ခုကိုကြည့်ပြီးတော့အာမောဒံဖွဲ့စည်းမှုထင်ရှားတဲ့သူတော်ကောင်းကလည်းဖွဲ့စည်းမှုတစ်ခုကိုပဲကြည့်ပြီးတော့အာမောဒံနောက်တေသောတတ်လို့ရှုတော့မယ်ဆိုပူမှုသဘောထင်ရှားတဲ့ပုံကောလည်းပူမှုသဘောတစ်ခုထင်ရှားတာနဲ့တေသောတတ်လို့ရှုချသွား အေးမှုသဘောတင်ကြတဲ့သူတော်ကောင်းအဖြစ်လည်းအေးမှုသဘောတစ်ခုကိုကြည့်ပြီးတည်သောတတ်လို့ရှုထောက်ကမှုသဘောတွန်းကမှုသဘောနှမျိုးမှလည်းတစ်ခုခုတင်ကြတဲ့သူတော်ကောင်းတစ်ယောက်ကဝါရောတတ်လို့ရှုယမိစမေပထဝီဓာမာကျန်လေးပဲထင်ရှားရှားပျော့ချောပေါ်ပဲထင်ရှားရှားအညာနဲ့မှထင်ရှားတာကိုကြည်ပြီးပထဝီဓာလူစည်းဖွဲ့စည်းနှစ်ခုတစ်ခုခုထင်ရှားတာကိုကြည်ပြီးတော့အာဘောဓာ ပူရေးနှစ်ခုတစ်ခုခုပူမှုသဘောအေးမှုသဘောတစ်ခုခုထင်ကြတာကိုကြည့်ပြီးတော့တေသောတံထောက်ကမှုသဘောတွန်းကမှုသဘောထင်ကြတာကိုကြည့်ပြီးတော့ဝါယောတံမာကျန်လေးပြောပြောချောပေါ့မာကျန်လေးမာမှုသဘောကြမ်းမှုသဘောလေးမှုသဘောပြောမှုသဘောချောမှုသဘောပေါ့မှုသဘောတခုခုထင်ရှားရင်ပထဝီဓာတ်ယူစည်းမှုဖွဲ့ စည်းမှုတစ်ခုခုထင်ရှားရင်အာဘောဓာပူမှုအေးမှုတစ်ခုခုထင်ရှားရင်ဒေဇောဓာထောက်ကံမှုတွန်းကံမှုတစ်ခုခုထင်ရှားရင်ဝါယောဓာမဟာမှုသဘောကြားမှုသဘောလေးမှုသဘောပြောမှုသဘောချောမှုသဘောပေါ့မှုသဘောတခုခုထင်ရှားရင်ပထဝီဓာယိုစီးမှုသဘောဖွဲ့စည်းမှုသဘောတခုခုထင်ရှားရင်အာဘောဓာ ဘုံမူသဘောအိမ်မူသဘောတစ်ခုခုတင်ရှားတာကြည့်ပြီးတော့တည်သောဓာတ်ထောက်ကံမှုသဘောတွန်းကံမှုသဘောတစ်ခုခုတင်ရှားတာကြည့်ပြီးတော့ဝါယောဓာတ်ပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်ပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ် ပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်အဲ့လိုဓာတ်ကြီးလေးပါးကိုရှုနေတော်တော်လေးရှုနိုင်တဲ့သူတော်ကောင်းဖြစ်ရင်ခန္ဓာကိုယ်ကြီးကခြေလက်ကောင်းကားတွေပြောင်းပြီးရေကတုံးဗန်တုံးမန်တုံးလုံးသွားပြီးတွေ့ရတတ်တယ်တွေ့နေနေအဲ့မှာဓာတ်ကြီးလေးပါးကိုပဲအစဉ်အတိုင်းပထဝီဓာတ်မာကျန်လေးပြောချောပေါ်တစ်ခုခုထင်ရှားထင်ရှားတာကိုအာရုံယူပြီးတော့ပထဝီဓာတ် ယိုစီးမှုဖွဲ့စည်းမှုတခုခုတင်ကြတာကိုကြည့်ပြီးအာဘောဓာပူမှုအေးမှုတခုခုတင်ကြတာကိုကြည့်ပြီးတော့ဒေသောဓာထောက်ကံမှုတွန်းကံမှုတခုခုတင်ကြတာကိုကြည့်ပြီးတော့ဝါယောဓာပထဝီဓာအာဘောဓာဒေသောဓာဝါယောဓာအဲလိုခန္ဓာကိုယ်ခြေလက်ကောင်းကပြောက်ပြီးကြည်တော့ဖန်တုံးလို့အတုံးခဲကြီးပေါ်မှာတကြီးလေးပါးကိုဆက်ပြီးတော့အစဉ်တစိုက်ရှုပွားသုံးသပ်နိုင်ခဲ့ရင် အချို့ချို့ပုဂ္ဂိုလ်တွေမှာလွယ်လွယ်ကူကူနဲ့အဲရေခဲတုံးဗန်တုံးမန်တုံးလိုအတုံးခဲကြီးကပြိုကွဲပြီးတော့ယုတ်ကလကလေးတွေနေနဲ့သွားပြီးတော့မြင်ရနိုင်တယ်မြင်တွေ့နိုင်တယ်ဒါဆိုရင်တော့တဏိကနာကိုဖြူနိုင်ပြီးယုတ်ကလလေးကိုမြင်ပြီးသူတော်ကောင်းတယောက်တည်းဒါကြောင့်မလို့ယနေ့တော့အခုတင်ပြခဲ့တဲ့တိုင်းဓကမထံကိုဒါပွားများအထောက်ဒါနာယဝခံရှိပြီးဖြစ်တဲ့အတွက်ကြောင့်နောက်နေ့နောက်နေ့တွေမိမိတို့ချင်းရတဲ့အခါမှာလဲကုလိုဓကမထံကိုဆက်လက်ပြီးတော့ ဒါအချိန်လေးကပေါ့များအထုတ်လိုက်ကြအောင်ဆိုဒီနေ့တော့ဒီမှာပဲနားကြအောင်ဆို